ယနေ့ယောဂီများနာကြားကြရမယ်တရားကဣန္ဒြေထက်နဲ့ကြောင်းတရား၉ပါးဒီဣန္ဒြေထက်နဲ့ကြောင်းတရား၉ပါးတွေကဘုန်းကြီးတို့ယောဂီများ9ပါးမြောက်ပြီးသွားပြီယနေ့7ပါးမြောက်ဖြစ်တဲ့ဣန္ဒြေထက်နဲ့ကြောင်းတရားကိုနာကြားကြရမှာဖြစ်ပါတယ် ပြီးတော့နံပါတ်1နေအားဖြင့်ဥပ္ပန္နုပါဏာဏသင်္ခါရဏခယမေဝပတ္တတိယုတ်တရားနံတရားတွေရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုမှတ်ခြင်းဟာလည်းပဲဣန္ဒြေ၅ပါးတရားတွေညီညွတ်ထင်မြင်ပြီးတော့တရားတက်စေနိုင်တယ်။နောက်နံပါတ်2ကတတ္တသတ္တကိစ္စကိရိယာယတံပါတိတိ ယုံနာတရားတွေရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောသိအောင်ရှုတဲ့နေရာမှာတက္ကိစ္စကိရိယာယအမှတ်တရားတွေကို မလွတ်အောင်ရိုးရိုးသေးသေးရှုမှတ်ခြင်းဖြင့်ဝိပဿနာဉာဏ်နေထည့်ပြီးတော့တရားတွေတိုးတက်စေနိုင်တယ်။နောက်တာတစ္ဆကိရိယာယတံပါတိတိဒီယုတ်တရားနံတရားတွေရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုရမှာ။ မယမနာမနာမယကြားမပြအောင်ရှုမှတ်ခြင်းဖြင့်တဇံထဲနေအောင်ရှုမှတ်ခြင်းဖြင့်လည်းပဲဝိပဿနာဉာဏ်နေထက်ပြီးတော့တရားတွေတုတ်တက်စေနိုင်တယ်တတ္တာယကိရိယာယတံပါတိတိမိဝဲရမယ်တတ္တာယခုနှစ်ပါးကိုလျော်သလိုမိဝဲခြင်းဖြင့်လည်းပဲ တရားဝရိယတတိတမာတိပညာဆိုတဲ့အိန္ဒြေ၅ပါးတရားတွေညီညွတ်ပြီးတော့ဝိပဿနာဉာဏ်နဲ့ထည့်ပြီးတရားတွေတိုးတက်စေနိုင်တယ်တဲ့။သမာဓိတ္တသနိမိတ်တေဂာဟိနာတဲ့။ယုတ်တရားနာတရားတွေရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုတဲ့နေရာမှာဝိပဿနာသမာဓိဖြစ်ကြောင်းဖြစ်တဲ့အာယုဟောင်း နမိတ်ဟောင်းလေးတွေကို ပြန်လည်ပြီးတော့ရှုမှတ်ပွားများအားထုတ်ခြင်းဖြင့်လည်းပဲဣန္ဒြေတွေညီညွတ်ထက်မြက်ပြီးဝိပဿနာဉာဏ်ဤတက်နိုင်တယ်ဝဇင်ကနိစ္စအနုဘောဒနာတာယတတိတံဘောဇင်စတဲ့ဘောဇင်ခုနှစ်ပါးတရားတွေကိုလျှော်သလိုကျင့်ပွားအားထုတ်သွားခြင်းအပြင်လည်းပဲဣန္ဒြေ၅ပါးဤညီညွတ်ထက်မြက်ပြီးတော့ဝိပဿနာဉာဏ်ဤတိုးတက်ပြီးတော့သွားနိုင်တယ် ကာယေသဇိဝိတေသနပိကတာဥပတပိတိယုတ်တရားနံတရားတွေရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုရမှာကိုယ်နဲ့အသက်ကိုမငဲ့ကွက်ဘဲနဲ့ရရဆက်ဆက်သဘောထားပြီးတော့တရားရရေးကိုသာရှေ့ရှုပြီးကြိုးစားအထုတ်ခြင်းဖြင့်ဣန္ဒြေ၅ပါးတရားတွေညီညွတ်ပြီးတော့ဝိပဿနာဉာဏ်ဤထက်ပြီးတရားတွေတိုးတက်စေနိုင်တယ်ဒီထိအောင်ဘုန်းကြီးဟောခဲ့ပြီ။ ယနေ့ယောဂီတို့နာယနဲ့ဣန္ဒြေထက်နေကြောင်းတရားကတတ္တသာဘိဘုံယနိကမေနတတ္ထထုကိုနှင့်အသက်ကို မငယ်ပဲအာထုရ၌ဥပ္ပန္နုပါဏနာဖြစ်တိုင်းဖြစ်တိုင်းကုန်သောဒုက္ခဆင်းရဲကိုနိကမေနပြင်းမှုမှထွမြောက်ကြောင်းဖြစ်သောဝိပဿနာဝရိယဖြင့်အဘိဘုံယလွှမ်းမိုးပေဖြောက်၍လေတံပါတိတိဝိပဿနာဉာဏ်နှင့်ထက်မြက်ကပြည့်စည်ပြည့်စုံစေနိုင်ပါ၏ကုန်၏ ကိုယ်နဲ့အသက်ကိုမိမိကမငဲ့ွက်ဖဲနဲ့တရားရရေးကိုရှေ့ရှုပြီးတော့ကြိုးစားအားထုတ်နေတဲ့ပုဂ္ဂိုလ်မှာဖြစ်ပေါ်တိုင်းသောဆင်းရဲတွေဘုန်းကြီးတို့တရားရှုပွားအားထုတ်တဲ့အခါဉာဏ်စဉ်အားလျော်စွာယုတ်တရားနံတရားတွေရဲ့ဒုက္ခဆင်းရဲတဲ့တရားတွေတွေ့အဲလိုဆင်းရဲတဲ့ဒုက္ခတရားတွေကိုလွန်မြောက်အောင် မရှုမှတ်နိုင်တဲ့အခါမျိုးကြတော့ဘာဖြစ်လာလဲဆိုတော့ပြင်းရင်မှုတွေဖြစ်လာတယ်။တရားခွင်ကနေပြီးတော့ကိုထွက်သွားခြင်းနဲ့စိတ်တွေတရားသာအထုတ်နေရပေမဲ့စိတ်ကမဝင်စားဘူး။စိတ်တွေကပြန်လွင်ပြီးတော့ပြင်းရင်ညင်းငွေ့တဲ့စိတ်တွေဖြစ်လာတယ်။အဲလိုပြင်းရင်မှုစိတ်တွေကိုလွန်မြောက်အောင်ဝိပဿနာဝရိယဖြင့်ကြိုးစားပြီးတော့ အားထုတ်ခြင်းအားဖြင့်အဲ့ဒီမှာဆင်းရဲတဲ့ဖြစ်ပေါ်တိုင်းသောဒုက္ခဝေဒနာတွေလည်းလွန်မြောက်ပြင်းမှုဆိုတဲ့တရားတွေလည်းလွန်မြောက်ပြီးတော့အဲ့ဒီမှာတရားအသိဉာဏ်တွေထက်မြက်ပြီးတော့လာနိုင်ပါလေ။ဒါကြောင့်တတ္တသာဘိပုံယနိကမေနာနိကမေနာပြင်းမှုမှာထွက်မြောက်ကြောင်းဖြစ်သောဝိပဿနာဝရိယဖြင့်ပြင်းမှုမှာထွက်မြောက်ကြောင်းဖြစ်တဲ့ဝိပဿနာဝရိယဖြင့် ကြောင်းကြဆိုင်ပြီးတော့စူးစူးဆိုင်ဆိုင် အားထုတ်လိုက်မယ်ဆိုရင်အဲ့ဒီပြင်းမှုတွေကို လွှမ်းမိုးပြီးတော့ပယ်ဖြောက်သွားနိုင်တယ်။အဲ့လိုပယ်ဖြောက်သွားနိုင်ပြီဆိုရင်တရားဝရိယတတိတမာတိပညာဆိုတဲ့အိန္ဒြေတရားတွေညင်ညွတ်ပြီးတော့ဝိပဿနာဉာဏ်တွေထင့်မြက်ပြီးတရားတွေတိုးတက်စေနိုင်ပါလေ။ဒါကြောင့်အခုအားထုတ်ကြတဲ့ယောဂီများမိမိတို့ကအခု ဝိရိယအားတန်တန်နဲ့ကြိုးစားနေကြတယ်ဒီလိုကြိုးစားနေတဲ့အခါမှာမိမိရဲ့ခန္ဓာကိုယ်နဲ့အသက်ကိုငါမငဲ့ွက်ဘူးတရားရရေးကိုရှေ့ရှုပြီးတော့ကြိုးစားမယ်ဆိုပြီးတော့အင်းတိုင်းအားတိုင်းအခုကြိုးစားပြီးတော့အားထုတ်နေကြတယ်ထိုင်ပြီးတော့ရှုမှတ်တဲ့နေရာမှာလည်းပဲတတိမလွတ်အောင်ရပ်ပြီးရှုမှတ်တဲ့နေရာမှာလည်းတတိမလွတ်အောင်သွားရင်းနဲ့ရှုမှတ်တဲ့နေရာမှာလည်းတတိမလွတ်အောင် လျောင်းရင်အိမ်ရင်ရှုမှတ်တဲ့နေရာမှာလည်းပဲတတိမလွတ်အောင်စားတဲ့တောက်တဲ့နေရာမှာလည်းပဲတတိမလွတ်အောင်အဲလိုကြောင်းကြဆိုင်ပြီးတော့ရှုမှတ်နေဒီလိုရှုမှတ်နေတဲ့အခါမှာဘုန်းကြီးတို့ယောဂီများထိုင်ရင်ပဲဖြစ်စေရရင်ပဲဖြစ်စေဘယ်ဣရိယာပုနဲ့ပဲရှုမှတ်ရှုမှတ်ရှုမှတ်နေစဉ်မှာဆင်းရဲတဲ့ဒုက္ခဝေဒနာတွေဆိုတာ ဖြစ်ပေါ်လာစမြဲပဲညာစဉ်အားလျော်စွာဘုန်းကြီးတို့ဖြစ်ပေါ်လာစမြဲပဲစပြီးတော့အာထုဇ္ဇယောဂီပုဂ္ဂိုလ်မှာပထမဦးဆုံး တရားခွင်မှာစပြီးရောက်စပုဂ္ဂိုလ်များမှာဆိုရင်စိတ်ပြန့်နှံ့မှုနဲ့ဆင်းရဲတဲ့ဒုက္ခဝေဒနာတွေဒါတွေပဲတွေ့တာပဲရက်တစ်ပတ်ကြော်ကြော်၁၀ရက်လောက်ရက်နှစ်ပတ်လောက်ကြိုးစားပြီဆိုတဲ့အခါကျတော့မှအဲ့ဒီဆင်းရဲမှုဆိုတဲ့ဒုက္ခဝေဒနာလေးတွေလွန်မြောက်ပြီးတော့အမှတ်ကလေးတွေကောင်းလာတယ်။အဲ့လိုရတ္တပအတွင်းဖြစ်စီဆင်းရဲအတွင်းဖြစ်စီဒီလိုပြင်းထန်တဲ့ဝေဒနာတွေဖြစ်ပေါ်လာတဲ့အခါမှာ ပြင်းရတဲ့စိတ်တွေဖြစ်လာရင်တရားဝင်ကနေ ပြီးတော့ထွက်သွားလို့တဲ့စိတ်တွေခွင်းတို့ယောဂီများမတွေ့ရပေဘူးလားဗျာစံအာထုဆပုဂ္ဂိုလ်များအစပိုင်းအာထုဆပုဂ္ဂိုလ်များမှာစိတ်တည်ခြင်းမှုတမာတိမရသေးခင်မှာအဲ့လိုပြင်းမှုဆိုတဲ့စိတ်တွေဖြစ်လာတယ်တရားဝင်ကနေပြီးတော့ထွက်သွားခြင်းတဲ့စိတ်တွေဖြစ်လာတယ်တရားလုပ်ကိုအာမထုတ်ခြင်းတော့တဲ့စိတ်တွေဖြစ်လာတယ် လွတ်ပြေးမှုတွေဖြစ်လာပြီးတော့မှဒီကရှုမှတ်တဲ့အခါကြိုးစားပြီးတော့သတိထားပြီးရှုမှတ်တဲ့အခါကျတော့ကြောင်းကြဆိုင်ပြီးရှုမှတ်တဲ့အခါအမှန်ကလေးတွေတက်အဲလိုအမှန်ကလေးတွေတက်လာလို့တည်ကြည်မှုတမာတိလေးတွေရလာပြီဆယ်ရက်ကနေရက်နှစ်ပတ်ရက်နှစ်ပတ်လောက်ရလာတဲ့အခါကျတော့မှအမှန်ကလေးတွေကောင်းလာတယ်အဲဒီလိုအမှန်ကလေးတွေကောင်းလာတဲ့အခါကျတော့မှဟောပြင်းပြင်းမှုလေးတွေလွန်မြောက်လာတယ်တရားတရားလေးတွေအဲဒီကျမှတိုးတက်လာတယ် အဲဒီလိုကိုယောဂီပုဂ္ဂိုလ်များဆင်းရဲတဲ့ဒုက္ခဝေဒနာတွေရောပြင်းရမှုတွေရောလွန်မြောက်အောင်ဝိပဿနာဝရိယဖြင့်တတိထဝရိယဆိုင်ပြီးတော့ကြိုးစားပြီးတော့အားထုတ်ပါအဲလိုအားထုတ်တဲ့အခါမျိုးမှာဘုန်းကြီးတို့စိတ်တည်ခြင်းမှုတမာရီလေးတွေရလာပြီဆိုရင်ယောဂီပုဂ္ဂိုလ်မှာအသိဉာဏ်လေးတွေကလည်းထက်မြက်လာတယ်ဘယ်လိုထက်မြက်လာသလဲဆိုတော့ဟိုကမှတ်စရာဖြစ်တဲ့အာယုံလေးကတတ်တတ် မှတ်သိနေတာလေးကတတ်တတ်နှမျိုးကွဲပြားပြီးတော့လာတယ်။ပိန်တယ်လို့ရှုမှတ်တဲ့အခါမှာလည်းပဲအဲ့ဒီမှာပိန်မှုဆိုတဲ့မဆင်ရအာယုလေးကတတ်တတ်မှတ်သိနေတာလေးကတတ်တတ်ဖောင်းတယ်လို့ရှုမှတ်ရမှလည်းပဲမဆင်ရအာယုဖြစ်တဲ့ဖောင်းမှုလေးကတတ်တတ်မှတ်သိနေတဲ့စိတ်ကလေးကတတ်တတ်နှစ်ခုကွဲပြားပြီးတည်လာတယ်။ဒီနဲ့ပို့ပြီးတော့တမာတိလေးတွေအားကောင်းလာတဲ့အခါကျတော့ဟိုမဆင်ရအာယုဖြစ်တဲ့အကြောင်းတရားလေး ဟောမှုဆိုတဲ့မတ်စရာအာယုန်လေးဖြစ်ပေါ်လာလို့ဒါမှတ်သိမှုဆိုတဲ့အကျိုးတရားလေးဖြစ်ရတာတကယ်လို့မတ်စရာအာယုန်ဖြစ်တဲ့ဟောမှုအကျိုးအကြောင်းတရားလေးမပေါ်လာခဲ့ရင်မှတ်သိမှုဆိုတဲ့အကျိုးတရားဟာမဖြစ်နိုင်ပါလားသူအကြောင်းကြောင့်သူအကျိုးဖြစ်နေရတာပါလားအကြောင်းကင်းပြီးတော့အကျိုးဆိုတာမဖြစ်နိုင်ပါလားဆိုတဲ့အဲ့ဒီမှာအကြောင်းအကျိုးသိတဲ့ပြိဿသမုပ္ပါသဘောကြီးဉာဏ်ထဲမှာရှင်းရှင်းလင်းလင်းဖြစ်ပေါ်လာလိမ့်မယ် အဲဒီကနေဆက်လက်ပြီးတော့ရှုမှတ်ပွားများအားထုတ်လာတဲ့အခါကလည်းကြတော့ယောဂီပုဂ္ဂိုလ်များမှာစိတ္တိကျမှုတမာရီလေးတွေရလာတာနဲ့အမျှစိတ်ဝါအနီးပြားစတဲ့အာယုံလေးတွေနောက်ပြီးတော့မိမိရဲ့ဒီမှာပုံပန်းတရံလေးတွေပြန်ပြီးတော့ထင်လာတာဘုရားကြောင့်ကံစေတီပထုဒီလိုအာယုံကောင်းတဲ့အာယုံလေးတွေလည်းထင်လာဒါရင်လားဆိုတော့အဲ့ဒီအချိန်ကကာလမှာဘုန်းကြီးတို့ဝေဒနာတွေဟာပြင်းပြင်းထန်ထန်ဖြစ်ပေါ်လာတတ်တယ် ဝေဒနာတွေပြင်းထန်တဲ့ဝေဒနာလေးတွေဖြစ်ပေါ်လာရင်လည်းပဲအဲ့ဒီပြင်းထန်တဲ့ဝေဒနာလေးတွေကိုယောဂီပုဂ္ဂိုလ်ကမလွတ်ရအောင်အားဆိုင်ပြီးတော့တခါတည်း၁၀ချင်း၁၅ချင်းအချင်း၂၀ဆက်ကဆက်ကဆက်ကဆက်ကမှတ်လိုက်တဲ့အခါကဏကြတော့ဟောဝေဒနာလေးတွေကတဖြည်းချင်းတဖြည်းချင်းယုံနေယုံနေယုံနေယုံနေသွားတာလေးတွေတွေ့ရဒီကတဏှာကယုံနေသွားပြီးတော့ဟောနောက်တဏှာမှာသွားပြီးတော့ဝေဒနာလေးတွေကအစ်စ်ပေါ်နေပြန်နောက်တဏှာမှာအဲ့ဒီမှာဝေဒနာလေးတွေအစ်စ်ဖြစ်ပေါ်နေပြန် အဲ့ဒီအသေးဖြစ်ပေါ်နေတဲ့ဝေဒနာလေးတွေကိုတခါထပ်ပြီးတော့ရှုမှတ်ပြန်အဲ့လိုအသေးဖြစ်ပေါ်နေတဲ့ဝေဒနာလေးတွေကိုတပန်ထပ်ပြီးတော့ရှုမှတ်ပွားများအာထုတ်တဲ့ခါကာလကြတော့ဒီကရှုမှတ်နေတဲ့အဲ့ဒီမှာဝေဒနာလေးကတခါတဖြည်းဖြည်းဝေဝေသေးသေးပြီးတော့ဒီဝေဒနာလေးလည်းပျောက်သွားရောနောက်တနေ့ကဝေဒနာလေးတွေဖြစ်ပြန်ရောအဲ့ဒီမှာယောဂီဟာဝေဒနာတရားလေးတွေဟာတဏှာမှမပြီးသေးဘူးတဏှာကနေဖြစ်ပေါ်နေပါလားဒီခန္ဓာကိုယ်ကြီးဟာ ဆင်းရဲတဲ့ဒုက္ခတုံဒုက္ခကကြီးပါလားအမြဲတမ်းဆင်းရဲတုံကြီးပါပဲလားလို့အဲ့မှာတုံ့တက်ဆင်ញင်မိတဲ့ဉာဏ်ကြီးဖြစ်ပေါ်လာတယ်ခန္ဓာကိုယ်ကြီးကိုကြည့်လိုက်တယ်ကြည့်လိုက်တယ်ဟာဒီတဏှာကဆင်းရဲတာလေးလွန်မြောက်သွားပြန်ပြီနောက်တဏှာကဆင်းရဲတာလေးပေါ်နေပြန်ပြီနောက်တဏှာကလွန်မြောက်သွားပြီနောက်တဏှာပေါ်နေပြန်ပြီဒီဆင်းရဲကကိုမလွတ်နိုင်ဘူးအဲတော့ဒီခန္ဓာကြီးရနေတာဟာတကယ်ဆင်းရဲတုံးကြီးရနေတာပါလားလို့ဒီလိုသုံးသပ်ဆင်ញင်မိတာတွေပေါ်လာတယ် အဲဒီမှာဆက်လက်ပြီးတော့သတိထားဝရိယစိုက်ပြီးတော့ဝိပဿနာဝရိယဖြင့်ကြိုးစားအားထုတ်တဲ့ပုဂ္ဂိုလ်များရှုမှတ်တိုင်းရှုမှတ်တိုင်းဟာသောသောကလူကြားရှိသောမမှတ်ရဘဲနဲ့နှစ်ချက်သုံးချက်လေးငါးချက်လောက်မှတ်လိုက်တာနဲ့ပဲဝေဒနာလေးတွေလွန်မြောက်သွားအဲဝေဒနာလေးတွေလွန်မြောက်သွားတာကိုတွေ့ရလို့ရှိရင်သောသောကပြောတယ်ဆင်းရဲတဲ့ဝေဒနာလေးတွေလွန်မြောက်သွားတာတွေ့ရတယ်လို့မိမိစိတ်ထဲမှာညှင်းငွေ့မှုပြင်းမှုဆိုတာတွေလည်းပဲတခါတည်းလွန်မြောက်သွားနိုင်တယ် အဲ့ဒါဝိပဿနာဝရိယဖြင့်လွှမ်းမိုးပြီးတော့ပယ်ဖြောင်းနိုင်သွားတာပဲဝိပဿနာဝရိယဖြင့်ကြိုးစားပြီးတော့ရှုမှတ်ရင်းနဲ့ပယ်ဖြောက်သွားတာအဲ့လိုဝိပဿနာဝရိယဖြင့်ပြင်းမှုဆိုတဲ့တရားတွေကိုလွှမ်းမိုးပယ်ဖြောက်ခြင်းဖြင့်လည်းပဲမိမိတို့ရဲ့ဒီမှာတရားဝရိယတတိတမာတိပညာဆိုတဲ့အိန္ဒြေ၅ပါးတရားတွေညင်ညွတ်ပြီးတော့ဝိပဿနာဉာဏ်တွေထက်ပြီးတော့တရားတွေတက်နိုင်တယ်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများရှုမှတ်ဆင်းမှာအဲ့လိုဆင်းရဲမှုတွေပေါ်လာလို့ရှိရင် ကြောင်းကြဆိုင်မှုဆိုတဲ့ဝိပဿနာဝရိယဖြင့်အားဆိုင်ပြီးတော့ရှုမှတ်ပွားများအားထုတ်ခြင်းဖြင့်လည်းပဲအဲ့ဒီဆင်းရဲတဲ့ဝေဒနာတွေရောပြင်းမှုတွေရောမလွန်မြောက်နိုင်ပေဘူးလားဗျာလွန်မြောက်သွားနိုင်တယ်ဝိပဿနာဉာဏ်နဲ့အစဉ်စဉ်တက်ပြီးတော့လည်းမညာပူညာနိဗ္ဗာန်ထိအောင်ရောမရနိုင်ပေဘူးလားရနိုင်တယ်ကြည်တန်လေးဆိုကြည့်အောင်ရှုမှတ်ဆဲ၌ဆင်းရဲပေါ်လျင်လွန်မြောက်အောင်ပတ်မှရတွင်တွင် ဣန္ဒြေငါးချက်တိုးတက်ဆုံးလင်ကျင့်ကြံသုံးလန်းဆုံးနိဗ္ဗာန်ဝင်ရှုမှတ်ဆဲနိုင်ဆင်းရဲပေါ်လျင်ဘယ်ချိန်မှာဆင်းရဲပေါ်လာခဲ့ရင်ရှုမှတ်နေစေမှာခုဘုန်းကြီးတို့ယောဂီများရှုမှတ်တယ်ရှုမှတ်တယ်အဲ့ဒီဆင်းရဲတဲ့ဒုက္ခဝေဒနာတွေမပေါ်ဘူးလားဗျာ ဒီအဲ့လိုဝေဒနာတွေပေါ်လာရင်ယောဂီပုဂ္ဂိုလ်ကအလျှော့ပေးပြီးတော့ပညာတစ်စောင်းပြောင်းရမှလားဇွဲကောင်းကောင်းနဲ့အားထုတ်ရမှလားတကယ်ကိုဒီဝေဒနာတရားတွေကလည်းအနိစ္စမမြဲတဲ့တရားတွေပဲဒီဝေဒနာတွေကိုလည်းငါလွန်မြောက်အောင်ဝိပဿနာဝရိယဖြင့်အားစိုက်ပြီးတော့ငါကြိုးစားမယ်ရှုမှတ်မယ်ပွားများမယ်ဆိုရင်အဲ့ဒီဝေဒနာတွေရောမလွန်မြောက်နိုင်ပြီဘူးလားဗျာဒီဆင်းရဲတဲ့ဒုက္ခဝေဒနာတွေလွန်မြောက်တယ်လို့ဆင်းရဲတဲ့အတွေ့အကြုံမှုပြင်းရင်ငြိမ်းငြိမ်းမှုဆိုတဲ့အဲ့ဒီပြင်းစိတ်တွေရောမလွန်မြောက်နိုင်ပြီဘူးလား စုရှုမှန်ဆဲနိုင်ဆင်းရဲပေါ်လျင်လွန်မြောက်အောင်ပမှယတွင်တွင်ဣန္ဒြိငါးချေတုတေဆုံးလင်ကျင့်ကြံသုံးလန်းဆုံးနိဗ္ဗာန်ဝင်ဆိုကြည်ပါ ထဲမှာပေါ်လာတဲ့ဆင်းရဲတာဟာဘုန်းကြီးတို့ယောဂီများယောဂလားဝေဒနာလားဝေဒနာအဲ့ဒီဝေဒနာတွေပေါ်လာလို့ရှိရင်လွန်မြောက်အောင်ငါကြိုးစားမယ်လွန်မြောက်သည့်တိုင်အောင်ငါသိခံပြီးတော့ရှုမှတ်မယ်ပွားများမယ်အားထုတ်မယ်ဆိုပြီးသိခံရှုပွားအားထုတ်သွားရင်ဒီဝေဒနာတွေလည်းမလွန်မြောက်နိုင်ပေဘူးလားဗျာလွန်မြောက်နိုင်ပါလေမှတ်တဲ့အခါမှာဘုန်းကြီးတို့ယောဂီများထက်ခါထက်ခါထက်ခါထက်ခါထက်ခါထက်ခါပေါ့ဝေဒနာအနုပတ္တနာလို့ခေါ်ပါတယ် ဝေဒနာနုပတနာကိုဝေဒနာကတပုတ်အနုကတပုတ်ပတနာကတပုတ်ဝေဒနာဆိုတာခံစားမှုအနုဆိုတာအကျဉ်းချင်းအဖာမှန်အထထပတနာရှုတာဝေဒနာကိုရှုတဲ့အခါမှာတစ်ချိန်တစ်ခါနဲ့ရှုရမှာလားထပ်ခါထပ်ခါရှုရမှာလားအေးအဲ့လိုဓက္ခဓက္ခရှုနေတာကိုဒါဝေဒနာနုပတနာဘာနုပတနာလဲအေးဝေဒနာနုပတနာအဲ့ဒီဝေဒနာနုပတနာကိုဓက္ခဓက္ခရှုမှတ်လို့ရှိရင်အဲ့ဒီဝေဒနာတွေလည်းပဲလွန်မြောက်သွားနိုင်တယ် မိမိစိတ်ကလည်းလွန်မြောက်သည့်တိုင်အောင်ကြိုးစားမယ်ဟုတ်တယ်မလားဗျာစိတ်ကိုအဲ့လိုထားပြီးကြိုးစားမယ်ဆိုပြီးရှုမှတ်အားထုတ်သွားရင်ဝေဒနာတွေလည်းလွန်မြောက်သွားနိုင်တယ်ဆင်းရဲတဲ့ဝေဒနာတွေကြောင့်ပြင်းရမှုတွေလည်းပဲမလွန်မြောက်နိုင်ပေဘူးလားဗျာဒါကြောင့်အာရမထနေကမထယုံဇထဗုဒ္ဓသာသနေဒုနာထမြစ္ဆုနောတေနာနလံကာရောဝကုံစရောဗုဒ္ဓသာသနေမြတ်စွာဘုရားရှင်ဤသာသနာတော်မြတ်ကြီးအတွင်၌ အာရံပဋ္ဌာအလုကောင်းတစ်ခုအစပြုပြီးကြိုးစားပွားများအားထုတ်ကြပါကုန်လောခွန်ကြီးတို့ဗုဒ္ဓသာသနာမှာသာသနာဝန်ထမ်းရှင်ဟမ်းမှစပြီးတော့သာသနာဝင်ဖြစ်တဲ့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များအားလုံးဟာအလုကောင်းတစ်ခုကိုအစပြုပြီးတော့အားထုတ်ပါတဲ့ဒါနကောင်းမှုဖြစ်စေသီလကောင်းမှုဖြစ်စေဘာဝနာကောင်းမှုဖြစ်စေအဲ့ဒီကောင်းတဲ့အလုပ်တစ်ခုကိုအစပြုပြီးအထူးအားဖြင့်ဗုဒ္ဓသာသနာမှာဝင်ရောက်လာတဲ့ပုဂ္ဂိုလ်တိုင်းအားလုံးဟာ ဝိပဿနာဘာဝနာလုပ်ငန်းကိုတော့ဖြင့်အစပြုပြီးအားထုတ်ဖို့ရမသင့်မိဘူးလားဒါကြောင့်အာရမထအလုကောင်းတစ်ခုကိုအစပြုပြီးတော့ပွန်များအားထုတ်ကြပါကုန်လောဒီတော့ဝိပဿနာအလုပ်ဆိုတာဗုဒ္ဓသာသနာမှာအကောင်းဆုံးအလုပ်ပဲဒီတဲ့ကောင်းတာရှိသေးရဲ့လားဒီတဲ့မြင့်မြတ်တဲ့အလုပ်များရှိသေးရဲ့လားမရှိတော့ဗုဒ္ဓသာသနာမှာအမြင့်မြတ်ဆုံးအလုပ်ကိုပြပါဆိုဝိပဿနာပဲအစအကောင်းဆုံးအလုပ်ကိုပြပါဆိုရင်ဝိပဿနာပဲ ဒါကြောင့်အဲ့ဒီအကောင်းဆုံးဖြစ်တဲ့ဝိပဿနာအလုပ်ကိုအစပြုပြီးတော့အားထုတ်လိုက်ကြစမ်းပါတဲ့မြတ်စွာဘုရားကဗုဒ္ဓသာသနိမြတ်စွာဘုရားရှိဤသာသနာတော်မြတ်ကြီးတွင်၌အရမထလူကောင်းတစ်ခုအစပြုပြီးတော့ကြိုးစားပွားများအားထုတ်ကြပါကုန်လော နေကမထပြင်းကြီးခြင်းမှထွက်ကမပြတ်မလန်အားထုတ်ကြပါကုန်လောဆိုတော့ကပြောတဲ့စပြီးအားထုတ်တဲ့အခါမှာဆင်းရဲတဲ့ဝေဒနာလေးတွေပေါ်လာလိမ့်မယ် အဲ့လိုဝေဒနာတွေပေါ်လာလို့ဒီဝေဒနာတွေကိုလွန်မြောက်အောင်မရှုနိုင်တဲ့အခါကျတော့ဟောပြင်းရင်မှုဆိုတာတွေထပ်ဆင့်ပြီးတော့မဖြစ်ပေဘူးလားဗျာတရားခွင်ကနေပြီးတော့ပြန်ကျင်လာတဲ့စိတ်တွေသွားကျင်လာတဲ့စိတ်တွေတရားခွင်ကိုမလာကျင်တော့တဲ့စိတ်တွေဓမ္မယုံမောကိုမတက်ကျင်တော့တဲ့စိတ်တွေအဲ့လိုပြင်းရင်မှုစိတ်တွေဖြစ်လာမယ်အဲ့ဒီပြင်းရင်မှုတွေကနေပြီးတော့လွန်မြောက်အောင်လည်းပဲတတိထဝရိယဆိုင်ပြီးအားဆိုင်ပြီးတော့မရှုမှတ်ရပေဘူးလားနေကမထပြင်းမှုမှပြင်းခြင်းမှအတွက်က ရင်းရင်းမှတွက်ကမပြတ်မလားအထုတ်ကြပါကုန်လောင်းယုံစထာတခုပြည့်တခုဓမ္မပြည့်ဓမ္မစက်ခါစက်ခါထက်ခါထက်ခါပွားများအထုတ်ကြပါကုန်လောင်းအမှတ်တရားတွေကိုဓမ္မပိဓမ္မဓမ္မပိဓမ္မဓမ္မပိဓမ္မရှိမနောင်မရှိမနောင်မစက်နေအောင်စက်ကစက်ကအနည်းအပြင်ဓကဓကအနည်းအပြင် မပြတ်မလားပွားများအထုတ်ကြပါကုန်လောကုံစရောဆင်းမြောင်းကြီးသည်နလကာရံကျူတရဖြင့်မိုးကရီထသောအိမ်ကို ဒုနာတိဧဝံမုံမုံညင်ညင်ဖြစ်စည်းတကယ်လို့ကျူတင်ရန်လေးနဲ့မိုးကာထားတဲ့အိမ်လေးကိုဆင်ပြောင်ကြီးဟာတခါနဲ့ခြေထောက်နဲ့နင်းချေဖြတ်လိုက်တယ်လို့ဘာမှအခက်အခဲမရှိဘူးအသာလေးနင်းချေဖြတ်လိုက်တာနဲ့အိမ်ကြီးဟာကြေမွသွားတယ်လို့ပေါ့ဘုံစရောဆင်မြောင်ကြီးဒီနလကာရကျူတင်ရပြင်မိုးကာရီထားသောအိမ်ကိုဒုနာတိဧဝံမုံမုံညင်ညင်ဖြစ်စည်းတကယ်လို့ဒုံမေတင်ယောဂီသူတော်စင်အပေါင်းတို့သည်ဝရိယရိဗလီနာဝရိယာတိဟုသောအာအစွမ်းဖြင့် ဝိရိယတိပလေနဝိရိယတိဟုသောအားစွာဖြင့်မေဇုနောသေမိဤဒေနစိတ္တိကဝါလောဘဒေါသမောဟစရိကိရိတာစိတ္တိပေါင်းကိုဒုနာထမှုမှုညဉ့်ညဉ့်ဝရိယတိဟုသောတရားဖြင့်တိုက်ခဲကြပါကုန်လောဒုနာထပရိတန်တိဥနာတိဆိုရဲဝဇ္ဇသိမ့်အောင်ဖြစ်သိမ့်လိုက်ကြပါကုန်တော်တည်း အင်မတန်မှအာမကြီးတဲ့ဆင်မြောင်ကြီးဟာကျူတရားဖြင့်မုကာထားတဲ့အိမ်ငယ်ကလေးကိုသာသာလေးနဲ့နင်းချပြီးတော့မုံမုံညင်ညင်ပြည့်စည်သွားအောင်နင်းချဖြစ်စည်းနိုင်တယ်လို့ဖြစ်စည်းတကယ်လို့သင်ယောဂီသူတော်စင်များမှလည်းပဲမိမိတို့ရဲ့တဏ္ဍမှာဖြစ်ပေါ်နေတဲ့ဆင်းရဲတဲ့ဒုက္ခဝေဒနာတွေရဲ့အဲ့ဒီဝေဒနာတွေကြောင့်ဖြစ်ပေါ်လာတဲ့ပြင်းရင်ညင်ငွေမှုဆိုတဲ့ပြင်းရတဲ့စိတ်တွေရဲ့အဲ့ဓာတွေကိုလွန်မြောက်သည့်တိုင်အောင် ဝရိယအားအစွမ်းဖြင့်ရှုမှတ်ပွားများအားထုတ်ပြီးတော့ဖြစ်စီပြီးတော့ပြလိုက်ပါမေဇုနောသေမင်းဤဒေနံလောဘဒေါသမောဟစတဲ့ကိလေသာစိတ်ဒီအပေါင်းကိုလောဘဆိုတဲ့ကိလေသာတရားတွေဒေါသဆိုတဲ့ကိလေသာတရားတွေမောဟဆိုတဲ့ကိလေသာတရားတွေဒီကိလေသာတရားတွေမဝင်လာနိုင်အောင်ရှုမှတ်မှုဆိုတဲ့တရားကိုဝိပဿနာဝရိယဖြင့် ကြောင့်ကြစာရေးပြီးတော့ရှုပွားအားထုတ်သွားမယ်ဆိုပါရင်ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်လေးဆွဲဆွဲမြဲမြဲမြန်းကပ်ပြီးတော့တည်နေလို့ရှိရင်အဲ့ဒီလောဘဆိုတဲ့ကိလေသာတရားတွေများဝင်ခွင့်ရသေးရဲ့လားဒေါသဆိုတဲ့ကိလေသာတရားတွေမောဟဆိုတဲ့ကိလေသာတရားတွေဒီကိလေသာတရားဆိုတွေရောဝင်နိုင်သေးရဲ့လားဗျာမဝင်နိုင်တော့ဘူးအဲ့လိုမဝင်နိုင်အောင်ကိုဝိရိယစိုင်ပြီးတော့ကြိုးစားအားထုတ်သွားလို့ရှိရင်ဝိပဿနာဉာဏ်နေအစစ်စစ်တက်လာပြီဆိုရင်တော့ဘုန်းကြီးတို့ယောဂီများ ယုံနာဖြစ်ပြတို့ရဲ့ပြည့်စဲရဖြစ်တဲ့အငိမ့်တဲ့နိဗ္ဗာန်ကိုကိုယ်တိုင်ပဲဆက်ရောက်ပြီးတော့မျက်မှောက်မတွေ့နိုင်ပေဘူးလားဗျာအထူးအားဖြင့်ဝေဒနာတစ်ခုဖြစ်ပေါ်လာတဲ့အခါမှာအဲ့ဒီဝေဒနာလေးကိုယောဂီပုဂ္ဂိုလ်များဟာသိချာသိခံပြီးတော့ရှုရတယ်ဆင်းရဲတဲ့ဒုက္ခဝေဒနာလေးကိုသိမခံနိုင်လို့ရှိရင်ပြောင်းလိုက်မယ်ပြင်လိုက်မယ်ရွှေ့လိုက်မယ်ခဏခဏပြောင်းရွှေ့ပြင်နေရင်တမာရီရပါမလားဗျာစိတ်တည်ခြင်းမှုတမာရီမှမရလို့ရှိရင်ယုံနာဖြစ်ဖြစ်သိနိုင်တဲ့ဝိပဿနာဉာဏ်ရောဖြစ်ပါမလားဒီဉာဏ်မှဝိပဿနာဉာဏ်မှမဖြစ်ရင်မဉဏ်ပူဉဏ်နိဗ္ဗာန်နဲ့နီးသလားဝေးသလား ဝေးတယ်။ဒါကြောင့်ဝေဒနာလေးတွေဖြစ်ပေါ်လာတဲ့ကရှုမှတ်နေစဉ်မှာပေါ်လာတဲ့ဝေဒနာဒီတော့ဒီဝေဒနာတရားလေးဟာမြဲနေတဲ့တရားလားမမြဲတဲ့တရားလားအဲ့တော့မမြဲတဲ့တရားပဲဒီဝေဒနာဟာလည်းပေါ်လာပြီးပြောင်းရမှာပဲလို့မိမိရဲ့စိတ်လေးကိုညွတ်ထားပြီးတော့လွန်မြောက်အောင်ငါရှုမှတ်မယ်လို့အဲ့လိုစိတ်ကိုညွတ်ပြီးတော့ကြိုးစားမယ်ပွားများမယ်အားထုတ်မယ်ဆိုရင်ဒီဝေဒနာလေးတွေရောမလွန်မြောက်နိုင်ပြီဘူးလားဗျာလွန်မြောက်နိုင်တယ်ဒီတော့ဝေဒနာဆိုတာတကယ်တော့ဖြင့်ဘုန်းကြီးတို့ယောဂီများ ခံစားတတ်တဲ့တရားမို့နတ်တရားခေါ်တယ်ဝေဒနာဆိုတာဘာတရားလဲဗျာနတ်တရားဘုန်းကြီးတို့ယောဂီများဝေဒနာခံစားပြီးသိရတာဒီယုတ်ကြီးကဘာမှသိတာမဟုတ်ဘူးစိတ်ဆိုတဲ့နံတရားလေးကသာသိနေတာခံစားတတ်တာစံစားတတ်တာဒါဟာဘာလဲဆိုရင်ဝေဒနာပဲအဲ့ဒီဝေဒနာလည်းတကယ်တော့ဖြစ်မြတ်စွာဘုရားဟောထားတာရေပွက်ကလေးပမာပဲတဲ့မိုးရွာနေတဲ့အခါမှာအထက်ကောင်းကင်ကနေမိုးပေါက်မိုးမွားတွေမကျပြီဘူးလားဗျာ အောက်မှာမိုးရွာထားတော့ရေပြင်ကြီးဖြစ်နေတယ်အဲ့ဒီရေပြင်ပေါ်မှာကျလာတဲ့ရေပေါက်ကလေးဟာရေပေါက်ကလေးကျသွားပြီဆိုရင်ရေပွက်ကလေးအပွက်ပွက်ပြီးတော့ရေပွက်ကလေးတွေမထပေဘူးလားအဲ့ဒီရေပွက်ကလေးကလည်းပေါ်လာတာနဲ့နောက်ကရေကစီးပြီးဖြတ်သွားလိုက်တဲ့အခါကျအဲ့ဒီရေပွက်လေးရှိသေးရဲ့လားချက်ချင်းပဲပေါ်ပြီးတော့ချက်ချင်းပဲဘာဖြစ်သွားလဲပြက်သွားတာပျောက်သွားတာဘုန်းကြီးတို့ယောဂီများအဲ့ဒီဝေဒနာဟာလည်းပဲဒီရေပွက်ကလေးရေပွက်အတိုင်းပဲဝေဒနာဟာလည်းပေါ်လာပြီးရင်ဘာဖြစ်သွားလဲပြက်သွားတာကြီးတယ်ပဲဘာမှမြဲတာမရှိဘူးဒါကြောင့်ဝေဒနာဆိုတာရေပွက်ပမာ ခံစားစံစားနံတရားအစစ်ပါဝေဒနာဆိုတာတကယ့်ရေပွေသဘောလေးပဲခံစားရတဲ့သဘောစံစားရတဲ့သဘောခံစားရတဲ့စံစားရတဲ့သဘောမူဝေဒနာဟာရုပ်တရားလားနံတရားလားနတ်တရားဟောနောက်အဲ့ဒီဝေဒနာဟာမြဲတဲ့တရားလားမမြဲတဲ့တရားလားအဟောင်းအသစ်ပြောင်းပြောင်းပြီးတော့မဖြစ်ပေဘူးလားဗျာဝေဒနာအဟောင်းကပြောက်သွားလိုက်နောက်ထပ်အသစ်ပေါ်လာလိုက်အဟောင်းကပြောက်သွားလိုက်အသစ်ပေါ်လာလိုက်အဟောင်းပြောင်းလိုက်အသစ်ပေါ်လိုက်နေဆိုတော့မြဲတဲ့တရားလားမမြဲတဲ့တရားလားဟေးမမြဲတဲ့အနေစာအဲ့လိုမမြဲတဲ့ အနိစ္စတွေပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြင်းလိုက်နဲ့အမြဲမပြတ်နှိမ့်ဆက်နေတော့ချမ်းသာသလားဆင်းရဲသလားဟေးဆင်းရဲတဲ့ဒုက္ခကိုယ်လိုတိုင်းရောဖြစ်သလားမဖြစ်တဲ့အတွက်ကြောင့်အဆိုးမရတဲ့အနတ္တဟောလက္ခဏာတွေမထင်မိဘူးလားကဲဆိုကြည့်လိုက်ဝေဒနာဆိုတာရေဘွဲ့ပမာခန္ဓာစံစားနတရားအစစ်ပါအဟောင်းအသည့်ပြောင်းဖြစ်ခါကား အနေဆာဒုက္ခအနတ္တဝေဒနာဆိုတာရေဘွဲ့ပမာခံစားစံစားနန္တရားအစစ်ပံအဟောင်းအသည့်ပြောင်းဖြစ်ခါကအနိစ္စဒုက္ခအနတ္တ euh, ဒီတော့ဝေဒနာဆိုတာဟာဘုန်းကြီးတို့ယောဂီများရေပွက်ကလေးပမာတာပေါ်လာလိုက်ပြောက်သွားလိုက်ပေါ်လာလိုက်ပြောက်သွားလိုက်မမြဲတဲ့သဘောပါပဲတကယ်ဉာဏ်ပေါ်အောင်ကြည့်လို့မြင်လာပြီဆိုရင်ဘုန်းကြီးတို့ယောဂီများဘာနဲ့ဥမာတူတယ်ဆိုရင်ကြည့်လိုက်ခြာကလေးတွေမြန်တန်းစီပြီးသွားနေတဲ့အခါမှာခက်လန်းလန်းကကြည့်လိုက်လို့ရှိရင်ဒဇင်တန်းနဲ့တန်းနဲ့လို့မထင်ရပြီဘူးလားဗျာသေးသေးချာချာအနိကသွားကြည့်တဲ့အခါကျတော့တစ်ဆက်တည်းဟုတ်ရလားတကောင် ပြီးမှတကောင်တကောင် ပြီးမှတကောင်တကောင်ပြီးမှတကောင်ဒီတိုင်းပဲ ဝေဒနာလည်းပဲဘုန်းကြီးတို့ဉာဏ်မပေါ်ခင်တော့ဖြင့်တစဉ်တတန်းနဲ့ဝေဒနာပြင်းထန်လိုက်တာဝေဒနာကိုမပြောင်းနိုင်ဘူးလို့ထင်ရတယ်။ဉာဏ်ပေါ်လာတဲ့ပုဂ္ဂိုလ်များကြတော့ဝေဒနာလေးကိုမှန်လိုက်တစ်ချက်မှန်လိုက်တစ်ချက်ပြတ်သွားလိုက်ဝေဒနာမှတစ်ချက်ပေါ်လာလိုက်တစ်ချက်ပြတ်လိုက်နဲ့ဘာနဲ့ဥမာတူတယ်လဲဆိုရင်အဲ့ဒီမှာခရမ်းပင်လို့လို့ဘူးပင်လို့လို့လေးကိုဓာတ်ထက်ထက်နဲ့များလှိလိုက်တဲ့အခါမှာအကွင်းလိုက်အကွင်းလိုက်များပြက်ပြက်ကျသွားတယ်လို့ပဲမှန်လိုက်ပြက်သွားလိုက်နောက်တစ်ခါအသေးချင်းပေါ်လာလိုက်မှန်လိုက်ပြက်လိုက်မှန်လိုက်ပြက်လိုက်မှန်လိုက်ပြက်လိုက်နဲ့မြဲတာတွေ့ရသလားမမြဲတာတွေ့ရသလား အေးအဲ့ဒီသဘောကြီးတွေတွေ့လာလိမ့်မယ်သေးသေးချာချာရှုရှုမှတ်လို့နောက်ကြတော့ဓက္ကဓက္ကဓက္ကဓက္ကရှုတော့အဲ့ဒီဝေဒနာလေးတွေဟာလွန်မြောက်ပြီးတော့မသွားနိုင်ပြီဘူးလားဗျာအဲ့လိုသိခံပြီးတော့ရှုမြောက်တော့ရှုမှတ်သွားလို့ရှိရင်ဝေဒနာတွေလွန်မြောက်တယ်လို့ဟောပြင်းမှုညှင်းဝဲမှုဆိုတဲ့တရားတွေရောမလွန်မြောက်နိုင်ပြီဘူးလားအဲ့လိုလွန်မြောက်သွားအောင်ဘုန်းကြီးတို့ယောဂီများကဝိပဿနာဝရိယဖြင့်ကြိုးစားပြီးတော့တတိထဝရိယစိုက်ပြီးမရှုရပြီဘူးလားတကယ်ကိုကြိုးကြိုးစားစားစူးစိုက်ပြီးတော့ရှုမှတ်မှလွန်မြောက်မှာဟုတ်တယ်မလား တမန်ကဆံကတော်စရောစွာလေးအာထုတ်ယုံနေတော့ဒီဝေဒနာတွေလွန်မြောက်နိုင်မှာမလားမလွန်မြောက်နိုင်ဘူးသိခံနိုင်ရတယ်ဝေဒနာကိုရှုမှတ်တဲ့အခါသိခံနိုင်ရတယ်ဝေဒနာဆိုတာခံစားရတဲ့သဘောစံစားရတဲ့သဘောအဲ့ဒီသဘောဟာဝေဒနာဒါကြောင့်မို့နံတရားလို့ခေါ်တယ်အဲ့တော့ဒီဝေဒနာလေးကိုယောဂီပုဂ္ဂိုလ်များရှုရတဲ့အခါမှာဘာကိုအရင်ခံထားပြီးတော့ရှုရမလဲဆိုရင်သိခံမှုလေးရင်ခံထားရမယ်သိခံမှုလေးလက်ကင်ထားပြီးတော့ရှုမှတ်သွားဖို့လိုပါတယ် အရာရာမှာဘုန်းကြီးတို့ယောဂီများခန္တီကိုလက်ကင်သုံးပြီးတော့ရှုမှတ်သွားရင်အားလုံးအဆုံးနိဗ္ဗာန်ထိအောင်မရနိုင်ပြီဘူးလားဗျာရနိုင်ပါလေဘုန်းကြီးတို့ညာတော်အားဖြင့်တရားအထုတ်ကြတဲ့ပုဂ္ဂိုလ်များဟာရေဘူးရန်အားဖြင့်ပြောရမယ်ဆိုရင်တဘာဝအလျောက်ဖြစ်ပေါ်နေတဲ့ပူမှုအေးမှုစတဲ့ရာသီဥတုနဲ့အမြဲတည်းဘုန်းကြီးတို့ယောဂီများမတွေ့ရပြီဘူးလားအမြဲတမ်းရင်ဆိုင်နေရတဲ့ပူပူလာတာပဲအေးတဲ့ခါအေးတာပဲအခုဆိုရင် ရာသီဥတုကပြင်းထန်နေတဲ့ခါကျတော့ဟောပူတဲ့သဘောတွေမခံစားရပြီဘူးလားဗျာခံစားနေရတယ်အဲ့လိုပူမှုခံစားနေရတော့ဆင်းရဲသလားချမ်းသာသလားဆင်းရဲတာဟာအဲ့ဒါဝေဒနာပဲဟုတ်တယ်မဟုတ်လားဆင်းရဲတဲ့ဒုက္ခဝေဒနာကိုမိမိခံစားနေရတယ်အဲ့တော့ဘုရရှင်တို့ပြီးပြီးပူရင်လည်းပူလို့အေးရင်လည်းအေးလို့ဆိုပြီးတော့အကြောင်းမျိုးမျိုးကိုပြန်ပြီးတော့ကိုယ်ရောစိတ်ရောဟာတွတ်ဆုပ်တဲ့စိတ်တွေကမ္မထာအလုပ်ကိုတခါနဲ့စွန့်ပြစ်ပြီးတော့အိမ်ပြန်သွားခြင်းတဲ့စိတ်တွေရောမဖြစ်ပေဘူးလားဗျာ။ ဖြစ်လာတယ်ဒါဟာတက်ကြွတဲ့စိတ်လားဆုံးနစ်တဲ့စိတ်လားတကယ်ကိုတွန့်ဆုတ်တဲ့စိတ်တွေအဲ့လိုစိတ်မျိုးတွေဖြစ်လာတတ်ပါတယ်ဘုန်းကြီးတို့ဘုရားသခင်ကိုရောင်မြတ်ကြီးရဲ့သာသနာမှာအရှင်လောမတနာဂဆိုတဲ့မထေရပါရှိပါတယ်အဲ့ဒီလောမတနာဂဆိုတဲ့မထေရကတော့ဖြင့်ဒီလိုမဟုတ်ဘူးပူ၍ပူလို့ပဲဖြစ်စေအေးလို့ပဲဖြစ်စေပေါ့မတုံမလုတ်တိုးလို့သာအားထုတ်တယ်တဲ့အဲ့ဒီပုဂ္ဂိုလ်ဟာအေးတဲ့ຢာတိဥရုမှာလည်းပဲတကယ်ကိုအေးတဲ့ຢာတိဥရုမှုအလျှော့မပေးဘူးတိုးအားထုတ်တယ် တကယ်လို့အင်မတန်ကိုပူပြင်းလာတဲ့ຢာတိဥဒုရောက်ပြန်တော့လေအဲ့ဒီပူပြင်းတဲ့အပူဒဏ်ကိုသိခံပြီးတော့အထုတ်တယ်တခါမှအဲ့ဒီလောမတနာကမထေရစေတိယတောင်ပြီးခင်ကပြီးရင်ကလှိုင်ကူမှာတရင်သုံးပြီးတော့ပြီးရင်ကကမ္မထမ်းကျောင်းမှာတရင်သုံးပြီးတော့နေစဉ်မှာအချမ်းအေးဆုံးဖြစ်တဲ့ຢာတိဥဒုပေါ့ဗျာခွန်ကြီးတို့ပြာသူနရောပြာသူလို့အချိန်ခါကာလမျိုးပေါ့အင်မတန်မှအေးချမ်းလာတဲ့အဲ့လိုရာသီဥတုကြီးမှာ အဘောဂတိကဒူရင်ဆောက်တည်ပြီးတော့နေတယ်။ဘာဒူရင်မှလိမ့်မလဲ။အဘောဂတိကဒူရင်ဆိုတာဘုန်းကြီးတို့အမိုးအကာတဲ့နေရတာလားလွင်တီးကောင်နဲ့လား။လွင်တီးကောင်နဲ့နေရတယ်ဆိုတော့အမိုးအကာတွေကလွတ်ပြီးလွင်တီးကောင်နဲ့နေရပြီဆိုတဲ့ကူကနည်းနည်းအေးမှလားအများကြီးအေးမှလား။အများကြီးအေးတာပေါ့။ဘုန်းကြီးတို့အေးချမ်းတဲ့နေရာတွေဥဒုဆိုတာလုံလုံချုံချုံလေးနဲ့လေးလုံးတဲ့နေရာလေးဝင်နေရရင်နည်းနည်းသက်သာသေးတယ် ဟင်အခုတော့ဖြင့်ဒီမှာလောမတနာကမထေကအဲ့ဒီလိုယာတိဥရုအချိန်ကြီးမှာဘာဒူရင်စောက်တည်နေတယ်ဆိုတော့အဘောကံတိကဒူရင်တဲ့လွင်တိကောင်အမိုးမရှိအကံမရှိတဲ့လွင်တိကောင်ကြီးတွေပြီးတော့ကြတော့တောင်ထိတ်ကကမ္မထမ်းเจ้าမှာတောင်ထိတ်ကကမ္မထမ်းเจ้าမှာဆိုတော့လေတဟူးထဲမှာဘုန်းကြီးတို့ဘလောင်များအေးမလဲဆိုတာစဉ်းစားကြည့်ပေါ့နတော်ပြသူလိုယာတိကြီးအဲ့ဒီအေးဒံတွေကိုအမှုမထားဘဲနဲ့ဒီကနေ့ကမ္မထတရားကိုရှုပွားအားထုတ်တယ် အင်မတန်ကိုခိုက်ခိုက်တုန်လောက်အောင်အေးမြတဲ့အခါမျိုးမှာမိမိကိုယ်ကိုမိမိပြန်ပြီးတော့တွန်းအားလေးပေးတယ်ဘယ်လိုပေးတယ်လဲဆိုတော့ငါရှင်နာကယခုမင်းမှာအေးနေရတဲ့အဲ့ဒီဝေဒနာအေးနေတဲ့ဝေဒနာဟာလောကန္တရိငရဲမှာခံစားခဲ့ရတယ်လောကန္တရိငရဲမှာခံခဲ့ရတဲ့ငရဲသားတွေနဲ့စာလို့ရှိရင်တဲ့အခုမင်းခံစားနေရတာဘာမှမဟုတ်သေးဘူး တမြင့်မြင့်ကြည်လောက်အောင်ကိုအေးတဲ့ငရဲမှာမင်းလည်းပဲခံခဲ့ရပြီတဲ့လောကန်တရင်ငရဲမှာဘုန်းကြီးတို့ရောယောဂီတို့ရောလောကန်တရင်ငရဲမှာမခံစားခဲ့ရပြီဘူးလားဗျာအားလုံးခံစားခံစားခဲ့ရတဲ့ပုဂ္ဂိုလ်ကြီးတွေပဲအဲ့လိုဒီမှာအယိုးတွေကိုမြင့်မြင့်ကြည်လောက်အောင်အေးလာတဲ့အဲ့ဒီလောကန်တရင်ငရဲမှာခံခဲ့ရပြီမင်းနောက်ထပ်မသွားခြင်းလို့ရှိရင်အဲ့ဒီလောကန်တရင်ငရဲကိုမင်းမရောက်ခြင်းရင်ဒီတဘာဝအေးတဲ့အေးတံလေးကိုမင်းသိခံလိုက်ဆိုပြီးတော့အဲ့လိုသိခံပြီးတော့ကိုပဲအာထုတ်သွားအာထုတ်တော်မူတယ် ဒီလောက်ထိအောင်သီးခံအားထုတ်တာဒီဆင်းရဲတဲ့တန်ကိုတကယ်လို့များဘုန်းကြီးတို့ပူတဲ့ရာသီပေါ့နှွေရာသီတပေါင်းတကူလိုရာသီမျိုးရောက်ပြန်ပြီဆိုရင်လည်းပဲဒီလောမတနာကမထေရဒီတောင်ထိပ်မှာပြီးရင်ကပြီးရင်ကကမ္မထမ်းเจ้าမှာတရင်သုံးပြီးတော့နေစဉ်မှာအဲ့ဒီတောင်ထိပ်မှာလွင်တိကောင်ကြီးထဲမှာတခါတည်းအဘောဂတိကဒုတင်မဲ့ဆောက်တည်နေတယ်လွင်တိကောင်အဘောဂတိကဒုတင်ကြီးထုတ်ကြတယ် ကမ္မထာကြောင့်နိနိနာနာအာထုတ်ကြတဲ့ယဟန်တော်များကနေပြီးတော့အဲ့ဒီမှာလောမတနာကမထေရကိုအရှင်ဘုရားအင်မတန်မှယာတိဥဒုပြင်းထန်တော့ပြင်းထန်ပါလေ။ဒါတော့ဒီလောက်ပြင်းထန်တဲ့ယာတိဥဒုကြီးဖြစ်နေတဲ့အတွက်ကြောင့်မို့အရှင်ဘုရားရင်းညံဇွန်းမှာအရေးကလေးမှာအာထုတ်ရင်ပြင်းလျော်ပါလိမ့်မယ်ဗျာလို့ဒီလိုလျှောက်တဲ့အခါကျတော့အဲ့ဒီမှာလောမတနာကမထေရကငါရှင်တို့မဟာဝီစီငရေကြီးမှာဒီပြအများကြီးမနှိုင်းရှင်တာလောက်အောင်ပူပြင်းနေ။

ဒါကြောင့်မိမိတို့မှာခံစားနေရတဲ့ဆင်းရဲတဲ့ဝေဒနာတွေကြုံတွေ့လာတိုင်းကြုံတွေ့လာတိုင်းဘုန်းကြီးတို့ယောဂီများအဲ့ဒီလောမတနာကမထေကိုပုံစံယူပြီးတော့အတုယူပြီးတော့မိမိတို့လည်းကြိုးစားသိခံပြီးတော့အာမထုတ်တဲ့နေဘူးလားဗျာအာထုတ်တဲ့နေတကယ်လို့မက်သေးခြင်းနေရင်နေလေဘူးတွေနေဘူးတွေဒါတွေနဲ့ကြုံတွေ့လာတဲ့ရင်ဆိုင်ကြုံတွေ့ရတဲ့အခါမှာလေးပဲဘာဘဝကိုသွားပြီးတော့နှုံသွင်းခြင်းနေတယ်ဆိုရင်တိရစ္ဆာန်ရဲ့ဘဝ တိရစ္ဆာန်တို့မှာဆိုရင်ဘုန်းကြီးတို့ယောဂီများချင်းကြိုက်လို့ရင်ကြိုက်လို့မှက်ကြိုက်လို့ဘယ်မှာရှင်အောင်နဲ့ဝင်နေလို့ရမလဲရပါမလားဗျာဘသူကမှရှင်လုံးစကားကြီးနဲ့လုပ်ပြီးတော့မထားပါဘူးအဲတော့တိရစ္ဆာန်တို့ရဲ့ဘဝဟာဒီရှင်နေမှက်တွေရင်းနေဒီတဲ့ပြင်းထန်တဲ့ဒီမှာဘရဝရရဲ့အကြိုက်အတအစားတွေရောမခံရရပြီဘူးလားဗျာနိုင်ရစားအနေအချင်းခံစားရတယ်ဒါကြောင့်တိရစ္ဆာန်တို့ရဲ့ဘဝကိုရှင်းချင်းပြီးတော့အဲ့ဒီမှာသိခံတော်မူရဲ့တဲ့ရှင်နေကြိုက်ကြိုက်ရင်းနေကြိုက်ကြိုက်မှက်တွေကြိုက်ကြိုက် သိခံပြီးတော့ကိုတွင်တွင်ချင်းအားထုတ်တော်မူတယ်တကယ်လို့များအစာရည်စာသွမ်းအာဟာရမပြတ်ပြတ်လတ်တဲ့အခါမျိုးကနတ်နတ်သုံးနတ်လောက်မစားရတဲ့အခါမျိုးနဲ့ကြုံတွေ့လာပြီသွမ်းမပြည့်စုံတဲ့အခါမျိုးကြုံတွေ့လာရင်လည်းပဲဘာနဲ့နှိုင်းကျင်ပြီးတော့ကြည့်လိုက်တယ်လေဆိုပြိတ္တာဘုံသားများကိုဆင်ញင်ပြီးတော့ကမ္မဋ္ဌာန်းတရားကိုလက်မလွတ်ဘဲနဲ့ဆက်ပြီးအားထုတ်တယ်စိတ်ဓာဘဝဟာဘုန်းကြီးတို့ယောဂီများအစာရည်စာပေါ်များသလားဆင်းရဲသလားဗျာ အင်မတန်ကိုဆင်းရဲငတ်ပြတ်တယ်စားရတဲ့အခါနဲ့မစားရတဲ့အခါဘယ်ခါကများလဲအေးပိဋ္ဌဘဝဆိုတာကမစားရတဲ့အခါကများတယ်ဒါကြောင့်မို့ပိဋ္ဌဘဝကိုဆင်ခြင်ပြီးတော့သိခံတော်မူတယ်တဲ့အဲ့လိုသိခံပြီးတော့တရားအသိဉာဏ်တွေရအောင်အထုတ်တော်မူသွားရင်ဒါကြောင့်ဘုန်းကြီးတို့ယောဂီများမှလည်းဘယ်လိုဝေဒနာမျိုးဘယ်လိုဆင်းရဲမျိုးဘယ်လိုဒုက္ခမျိုးနဲ့ကြုံတွေ့လာလာအဲ့ဒီလောမတနာကမထေရကြီးကိုအတူယူပြီးတော့ မိမိတို့လည်းပဲသိခံပြီးတော့ကြိုးစားအားထုတ်သွားရင်တရားအသိဉာဏ်လူတွေမရနိုင်ပြီဘူးလားဗျာရနိုင်တယ်နောက်ဘုန်းကြီးတို့ယောဂီများဗရဟဏိယဆိုတဲ့မထေရဘာရှိသေးတယ်အဲ့ဒီမထေရဘာဟာလည်းစိတ်တလတောင်မှာတရင်သုံးတော်မူပါတယ်ဘယ်တောင်မှာပါလိမ့်မလဲဗျာအဲ့တော့စိတ်တလတောင်မှာဆိုတော့တီဟိုကျွန်းမှာပေါ့ဗျာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးပြိမိပါဝန်ဆံတော်မူပြီးတဲ့နောက်ပိုင်းမှာပေါ့အဲ့လိုတီဟိုကျွန်းမှာစိတ်တလတောင်မှာတရင်သုံးပြီးတော့နေတဲ့မထေရဗရဟဏိယင်ကမထေရပေါ့ အဲ့ဒီမထေကလည်းဘုန်းကြီးတို့ယောဂီများအဓိဝါဒနာခံပြီးဖြင့်အရာရာကိုသိခံပြီးအားထုတ်တော်မူတယ်ဘုန်းကြီးတို့ယောဂီများမှာတော့နာကျင်ခံကြတဲ့ပြင့်တန်တဲ့ဝေဒနာတွေဖြစ်ပေါ်လာတဲ့အခါမျိုးမှာဆိုရင်လည်းယောဂဝေဒနာတွေဖြစ်ပေါ်လာပြီဆိုရင်တွေ့ကြုံလာတဲ့ဝေဒနာတွေကိုဘုန်းကြီးတို့ယောဂီများကသိမခံနိုင်တဲ့အခါကျတော့ဣရိယာပုနဲ့ပြောင်းလိုက်၊ရွှေ့လိုက်၊ကျင်လိုက်၊ထိုင်ရကထားလိုက်နဲ့ဒီတိုင်းနဲ့ပဲဣရိယာပုတွေဖြစ်ပြီးတော့ဝေဒနာကိုပယ်ဖြောက်နေကြတယ် တကယ်တော့ဖြင့်မိလို့ဖြစ်ပေါ်လာတဲ့ဝေဒနာကိုအဓိဝါဒနာခံပြီးတွေ့ကြုံသည်များအဲ့ဒီမှာဆင်းရဲတဲ့ဒုက္ခဝေဒနာဟူသည်များတွေဟာဘသူပြုတာမှမဟုတ်ဘူးမိမိပြုတယ်လို့ဒီခန္ဓာကြီးရအောင်ဟာတခြားပုဂ္ဂိုလ်ကလုပ်ပေးလိုက်တာလားမိမိလုပ်တာလားညာမိမိကိုယ်တိုင်ပဲလုပ်ယူခဲ့တာဒီခန္ဓာရအောင်လုပ်ယူခဲ့တာဆိုတော့ဒီခန္ဓာရရင်ခန္ဓာဆင်းရဲကရှောင်လို့တိမ့်လို့ရပါမလားဘယ်လိုမှရှောင်လို့တိမ့်လို့မရဘူးအဲ့တော့ဒီခန္ဓာဒုက္ခရအောင်ဟာမိမိပဲပြုခဲ့တာပဲမဟုတ်လား ဒီကြောင့်မိမိဘယ်သူမပြုတ်မိမိမှုဒီခန္ဓာကိုငါရအောင်လုပ်ခဲ့တာငါရအောင်လုပ်ခဲ့တဲ့ခန္ဓာမှုငါအခုဆင်းရဲတာကိုခံရတာတွေသိခံဆိုပြီးတော့ဘယ်သူမပြုတ်မိမိမှုမိမိပေါ်မှာတာတခြားတဲ့ပုံချအပြစ်ဟူသမျှတွေပုံချပြီးသဘောပိုင်ပြီးတော့အောင်ဤသိခံပြီးတော့အာထုတ်နေမှုကိုဘုန်းကြီးတို့ယောဂီများအဓိဝါဒနာခန္တီလို့ခေါ်တယ်။အဲဒီခန္တီနဲ့တာအောင်မြင်အောင်ကြိုးစားရလိမ့်မယ်။အပြင်အပကဘေးရန်အန္တရာယ်တွေကြုံတွေ့လာလားအတွင်းရန်တွေကြုံတွေ့လာလားဘယ်လိုအန္တရာယ်မျိုးတွေကြုံလာလား။ အဲ့ဒီအဓိဝဒနာခန္တီနဲ့သိခံပြီးတော့ဘယ်သူမပြုမိမိမူဒီအပြည့်ကိုယ်တည်းကမိမိပေါ်မှာပဲပုံချပြီးတော့ဒါကြိုးစားသွားမယ်အားထုတ်သွားမယ်ဆိုရင်အောင်မြင်မှုတွေမရနိုင်ဘူးလားဗျာဘုန်းကြီးတို့မြန်မာစကားရဲ့မှာသိခံရင်နိဗ္ဗာန်ရောက်တယ်ဆိုတဲ့မြန်မာစကားမရှိဘူးလားအဲဒီလိုသိခံရင်နိဗ္ဗာန်ရောက်တယ်ဆိုတဲ့စကားဟာတခြားနေရာမှာသုံးရမှာမဟုတ်ဘူးအခုတရားအားထုတ်တဲ့နေရာမှာသုံးချရမှာဘယ်နေရာမှာသုံးချရမှာလဲ ယခုလိုတရားအားထုတ်တဲ့နေရာမှာဖြစ်ပေါ်လာတဲ့ဝေဒနာလေးတွေကိုဘုန်းကြီးတို့ယောဂီများချက်ချင်းချက်ချင်းပြောင်းလိုက်တွေးလိုက်ပြင်လိုက်ပြုလိုက်မလုပ်ဘဲနဲ့ဘာလို့ရမှာပါလိမ့်မလဲသိခံရတယ်သိခံပြီးတော့မပြောင်းမဲမရွှေ့ပဲမပြင်မဲနဲ့ဖြစ်ပေါ်လာတဲ့ဝေဒနာလေးကိုတက္ကတက္ကတက္ကတက္ကတက္ကတက္ကမှတ် မှတ်ရှုမှတ်လိုက်တဲ့အခါကျတော့ဝေဒနာတစ်ခါတည်းမှာတူတူတူတူလာတဲ့သဘောမှတ်လေတူလေမှတ်လေတူလေမှတ်လေတူလေမှတ်လေတူလေနဲ့ဝေဒနာအမြင့်ဆုံးတက်လာတာ ဘလောက်ပဲတက်တက်ကိုကမရှိပဲမပြောင်းမနဲ့သိခံပြီးတော့မှတ်နေတဲ့အခါကျတော့နောက်တစ်ပြေးပြေးတန့်သွားပြီးတော့ဟောနောက်တစ်ခါမှတ်လိုက်တဲ့အခါကျတော့မှတ်လေရောလိုက်မှတ်လိုက်ရောလိုက်မှတ်လိုက်ရောလိုက်မှတ်လိုက်ရောလိုက်နဲ့တစ်ပြေးပြေးဝေနာလေးကရော့ရော့ရော့ရော့ပြီးတော့ဝေးဝေးသေးသေးပြီးတော့နောက်ဆုံးအဲ့ဝေနာလေးတွေပျောက်သွားသည်ဖြစ်အောင်ရောမရှိမဖြစ်ပေဘူးလားဗျာဝေနာလေးတွေကတစ်ခါနဲ့ကုံဆုံးချုပ်ပျောက်သွားတဲ့သဘောတရားသိနိုင်တယ်ဒါကြောင့်အဲ့ဒီဝေနာလေးကိုသိခံပြီးတော့ရှုခြင်းအချင်းရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကြည်ကျင်မှုဆိုတဲ့တမာရီရောမရပေဘူးလားဗျာ ဒီတမာရီတွေထက်တန်အကောင်းစွာရလာတဲ့ခါကျတော့ယုံနာအဖြစ်တဲ့သဘောတွေသိတဲ့ဝိပဿနာဉာဏ်ရောမဖြစ်နိုင်ဘူးလားဒီဝိပဿနာဉာဏ်နဲ့အစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်မျက်ဉာဏ်ပူဉာဏ်ဆက်ရောက်ပြီးတော့နိဗ္ဗာန်တိအောင်မျက်မှောက်မပြုနိုင်နေဘူးလားဒါဘာကြောင့်နိဗ္ဗာန်မျက်မှောက်ပြုရတာပါလိမ့်မယ်သိခံပြီးတော့အာထုတ်လို့ဟုတ်တယ်မို့လားအဲ့တော့သိခံရင်နိဗ္ဗာန်ရောက်တယ်ဆိုတာအခုတရားအာထုတ်တဲ့နေရာမှာဖြစ်ပေါ်လာတဲ့ဝေဒနာတွေဖြစ်ပေါ်လာတဲ့ဆင်းရဲတဲ့ဒုက္ခဝေဒနာတွေကိုသိခံပြီးတော့အာထုတ်ပါဟုတ်တယ်မို့လား အဲ့လိုတိခံအားထုတ်သွားလို့ဒီမှာအောင်မြင်မှုရသွားတဲ့စိတ်တလတောင်မှာတရင်သုံးတဲ့တရားအားထုတ်ပြီးတော့နေတဲ့ဗရဏိယမထေရင်းသုံးပုံများနဲ့အတူပေါ့တရားအားထုတ်ပြီးတော့နေပါလေ။ညာချမ်းချိန်ခါကာလရောက်တဲ့အခါကာလကျတော့နာလေးကလည်းသာသာနဲ့ဒီနေ့ဒီမှာတရားအားထုတ်တဲ့ကမ္မဋ္ဌာန်းကျောင်းလေးရဲ့ရှေ့မှာဈဉ္ညာရှောင်ပြီးတော့အားထုတ်တယ်။အခုယောဂီများအားထုတ်တယ်လို့ပဲဈဉ္ညာမှတ်တရားလေးနဲ့ကိစ္စံတော်ဝါကိစ္စမိတိပဇာနာတိဆိုတဲ့ဒေသနာတော်ရ သွားနေတဲ့အမူအရာလေးကိုတိတိကျကျစူးစိုက်ပြီးတော့တည်ရခြင်းတည်ရခြင်းရှေ့ကိုရွေရွေရွေရွေတောင်းတင်သွားတဲ့သဘောလေးတွေဆုံးသွားတဲ့သဘောလေးတွေပြက်သွားတဲ့သဘောလေးတွေဒါလေးတွေသိအောင်ဈဉ္ဉံအမှတ်တရားလေးနဲ့ဈဉ္ဉံရှောင်ပြီးတော့ရှုမှတ်ပွားများအားထုတ်ပြီးတော့နေပါတယ်အဲလိုဈဉ္ဉံရှောက်ပြီးတော့အားထုတ်နေခြင်းမှာပဲရှုမှတ်နေခြင်းမှာပဲအဲ့ဒီမှာဉင်ကောင်းထဲမှာအတွင်းကနေပြီးတော့ရုပ်တရက်လေတစိုးကဆောင့်ပြီးတော့ထိုးလိုက်တယ်လေတစိုးထိုးတယ်ဆိုတာဘုန်းကြီးတို့ယောဂီများနန်းကျူနန်းကြကြိုးကြိုးကြောကြအကြောကြားတွေထဲမှာလေတွေက ဒါကလည်းပြန့်နှံ့ပြီးတော့အကံနဲ့ဖြန့်ဝင်ပြီးတော့ထိုးဆောင်သွားအဲလိုထိုးဆောင်သွားတဲ့အခါကဏ္ဍကြတော့ရက်တည်ပြီးတော့မနေနိုင်တော့ဘဲနဲ့တခါလည်းဈဉ္ညာလမ်းမှာပဲပြင့်လဲသွားဗရဏိယမတိဈဉ္ညာလမ်းမှာပဲတခါလည်းလေထိုးလို့ပြင့်လဲသွားတာမန်လေလေးအောင့်တာမဟုတ်ဘူးလေတစုထိုးတာအဲလိုလေတစုထိုးလိုက်တဲ့အခါကျတော့ဈဉ္ညာလမ်းကနေပြီးတော့ပြင့်လဲသွားပြီးတော့ငြင်းငြင်းလေးနေနိုင်သလားဆိုတော့လေတွေကတကယ်ကိုအကျိုးကြားတွေထဲမှာနံရိုးကြားတွေနံကြိုနံကြားတွေလေတွေကတိုးဝင်ကုန်တဲ့အခါကျတော့ အဲ့ဒီဆင်းရဲတဲ့ဝေဒနာဟာတက်တာလားပြင်းထန်သလားဗျာပြင်းပြင်းထန်ထန်ဖြစ်ပြီးဆိုတဲ့အခါကျတော့ပြီးပြီးငြိမ်ငြိမ်လေးရောနေနိုင်သေးရဲ့လားလဲကျသွားတဲ့နေရာကနေတခါတည်းဟိုဘက်လိမ့်လိုက်ဒီဘက်လိမ့်လိုက်လူလိမ့်ပြီးတော့ငြင်းငြင်းကိုမနေနိုင်တော့ငြင်းငြင်းမနေနိုင်တော့တဲ့အခါလူလိမ့်ပြီးတော့နေရင်ကနေပြီးတော့အဲ့ဒီဝေနာနဲ့ဓာန်ကိုမခံနိုင်တော့တဲ့အတွက်ကြောင့်အမလေးအလိုလေးညှင်းညူပါတယ်အဲ့လိုညှင်းညူပြီးတော့လူလိမ့်နေတဲ့အခါကလည်းကြတော့အဲ့ဒီတစ်ဖက်စင်းညာမှာ ဉာဏ်ရှောင်ပြီးတော့ရှုမှတ်ပွားများအားထုတ်နေတဲ့ယဟန်ငယ်လေးတစ်ပါးအဲဒီယဟန်ငယ်လေးတစ်ပါးကဗရဏိယမထေရရဲ့အနိနာမှာရှင်းကလာပြီးတော့အနိရောက်လာတဲ့ခါကာလကြတော့အရှင်ဘုရားဘယ်နာကနာပါတယ်ဘုရားလို့ရှောက်လိုက်တယ်ဘယ်နာကနာပါတယ်ဘုရားလို့ရှောက်တဲ့အခါကျတော့ဗရဏိယမထေရကနေပြန်ပြီးတော့ဖြေကြလိုက်တယ်ငါရှင်ကြီးကြွက်ပြီးတော့ဘယ်နာကနာတယ်နာတယ်ရဲ့လို့ကိုမပြောနိုင်တော့ဘူးဟိုနေရာကဆောင်းပြီးထိုးလိုက်ဒီနေရာကဆောင်းပြီးထိုးလိုက်ဆိုတာ လေတစုတိုးတယ်ဆိုတာဒီနေရာလေးကဖြစ်ပါတယ်ဆိုတာကိုပြကြရမရှိဘူးအဲ့လိုဖြစ်နေတာဖြစ်တဲ့အတွက်ကြောင့်ဘယ်နှန်းကနားတယ်လို့တောင်မှပြောကြရမရှိတော့ဘူးနှံ့နေတယ်လို့ပြောတဲ့အခါကျတော့အရှင်တရားနဲ့သင်ကြားနေတာလေးကိုစိုက်ပြီးတော့မရှိဘူးလားခင်ဗျာတဲ့ကြောက်တယ်ခံစားရတဲ့နေရာဒီနေရာလေးကပြင်ထန်ရင်ကောင်းကပြင်ထန်ရင်ကောင်းပဲပေါ့ကျောကပြင်ထန်ရင်ကျောပဲပေါ့ နာယောဘက်ကပြင်းထန်ရင်နာယောဘက်ပေါ့အဲ့လိုပြင်းထန်တဲ့ဝေနာလေးထင်ရှားတဲ့ဝေနာလေးကိုအရှင်တရားစိုက်ပြီးတော့မရှိဘူးလားဗျာလို့ပြောတဲ့အခါကျတော့ဗရဏိယမထေရကနေပြန်ပြီးတော့ဖြေတယ်ရှုမှတ်ပြီးလားငါရှင်နာတဲ့နေရာလေးကိုစိုက်ပြီးတော့ရှုမှတ်နေပါလေအဲ့လိုရှုမှတ်နေတဲ့အခါကျတော့နာတတ်တဲ့သဘောလေးကပဲသူ့သဘောတိုင်းသူနာနေတယ်လို့ပဲသိနေပါတယ်ငါရှင်လို့ဒီလိုဖြေလိုက်တယ်အဲ့လိုဖြေလိုက်တဲ့အခါကဏ္ဍကျတော့အနိနာမှာရှိနေတဲ့လူမမင်းနေတဲ့ဒီနာနာမင်းနေတဲ့အဲ့ဒီမထေငယ်လေးကနေပြီးတော့ ဒီလိုဆိုရင်အရှင်ဘုရားတဲ့ငါငါဟာမှမပါဘဲနဲ့ဝေဒနာကပဲသူ့သဘောသူဆောင်နေတယ်လို့သိမှတော့အရှင်ဘုရားမိညူနေပုံများလူသေးသလားသိခံလို့ရတဲ့နဲ့မဟုတ်ပါလားအရှင်ဘုရားလို့တတိပေးလိုက်တာအဲဒီကြမှာတတိရဝေဒနာဟာသူ့သဘောသူဆောင်နေတယ်ဆိုရင်အမလေးအလိုလေးလို့ညီးနေရလူသေးရလားဗျာငါလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးနားနေတာငါနာတာလည်းမဟုတ်ဘူးသူ့သဘောတိုင်းသူဖြစ်နေတယ်ဆိုမှတော့အမလေးအလိုလေးလို့အမလေးညီးနေရတောင်မလိုတော့ဘူးညီးဖို့အလိုသေးရလားဗျာမလိုတော့ဘူးအဲ့ဒီခါကျတော့မှ မထေလေးကနေပြီးတော့ယဟန်ငယ်လေးကပဇင်းငယ်လေးကချက်ပြီးပြောတယ်အရှင်ဘုရားတဲ့သိခံခြင်းဟာအမျက်ဆုံးပါဗျာတဲ့ယဟန်တို့မြည်ပြီးအဓိဝါဒနာခန္တီကိုယ်သာနှလုံးသွင်းခြင်းဖြစ်ပါတယ်ဗျာလို့ပြပေးလိုက်တယ်ဘသူမပြုတ်မိမိမှုအရှင်ဘုရားအခုလိုခံစားနေရတာအရှင်ဘုရားပြုခဲ့တယ်အခုလိုကံကြောင့်အရှင်ဘုရားခံစားရတယ်ဒီခန္ဓာကြီးကိုအရှင်ဘုရားရအောင်တောင်းတလာရလို့ဒီခန္ဓာကြီးရတယ်ဒီခန္ဓာကြီးရလို့ရှင်ဘုရားဒီဆင်းရဲကြီးတွေ့နေရတာပဲဒါဘသူပြုခဲ့တာမှမဟုတ်မိမိပဲပြုခဲ့တာပဲလို့ အဲ့လိုမိမိပုံမှာပဲအပြစ်ပုံချပြီးတော့အရှင်ဘုရားတိခံနေတယ်မဟုတ်ပါလားလို့နှလုံးသွင်းနေတယ်မဟုတ်ပါလားဘုရားလို့ကြောက်တဲ့အခါကျတော့မှအဲ့ဒီမှာကောင်းလာပါပြီငါရှင်ငါဒီဝါဒနာခံပြီးဖြင့်တိခံပြီးအာထုတ်ပါမယ်ဆိုပြီးတော့အဲ့ဒီမှာဒီဗရဏိယမထေရတခါတဲ့လေးလေးစု ထိုးတာကိုတိခံပြီးတော့ရှုမှတ်တယ်ပြင်းထန်ရင်ပြင်းထန်တဲ့ပဲရင်ကောင်းကပြင်းထန်ရင်ရင်ကောင်းဝမ်းပိုက်ကပြင်းထန်ရင်ဝမ်းကောက်ကြောပိုက်ကပြင်းထန်ရင်ကြောပိုက်နိုင်ရိုးကြကပြင်းထန်ရင်နိုင်ရိုးကြ အဲ့လိုသိကြပြီးမှတ်နေရင်ကနေပြီးတော့လေးရစုကတအားဆောက်ပြီးတော့ထိုးလိုက်တဲ့အခါကျတော့ဝမ်းပိုက်ကိုတခါနဲ့ပောက်ကွဲပါတယ်လေးရစုမြန်အင်မတန်ကြောက်စရာကောင်းတယ်ဘုန်းကြီးတို့ရဲ့ရင်ဝမ်းမိုက်ကနေပောက်သွားပြီးတော့အဲ့ဒီမှာဝမ်းမိုက်ကနေဥရီအခွေလိုက်ထွက်ကြလာအဲ့လိုအခွေလိုက်ထွက်ကြလာတဲ့ဥရီကိုလက်ကလေးနဲ့စိတ်ပြီးတော့အဲ့ဒီမှာတိခံပြီးတော့ရှုမှတ်ပွားများအားထုတ်တာအဲ့ဒီဝေဒနာကနေတစ်ဆင့်ပွားများအာယုန်တွေရှုမှတ်ပွားများအားထုတ်ရင်းနဲ့ယုံနာဖြစ်တဲ့သဘောတွေသိလို့ဉာဏ်နဲ့အဆင့်ဆင့်တက်သွားတဲ့အခါကျတော့မဲ့အဆင့်ဆင့်ဖို့အဆင့်ဆင့်ဆက်ရောက်ပြီးတော့အဲ့ဒီဗြဟ္မဏိယမထေဟာ ကိလေသာအာတော်ကုန်ခံပြီးတော့ယဟန္တာမထေမြတ်ကြီးဖြစ်သွားတယ်။ဘာဖြစ်သွားပါလိမ့်မလဲဗျာ။ဒီရှုမှတ်နေတဲ့ပေါ်လာတဲ့ဆင်းရဲတဲ့ဒုက္ခဝေဒနာကိုသိခံပြီးရှုလို့လားမသိခံလို့လားဗျာ။ဒီသိခံပြီးရှုမှတ်တဲ့အတွက်ကြောင့်မို့အဲ့ဒီဆင်းရဲတဲ့ဝေဒနာတွေလွန်မြောက်ပြီးတော့ကိလေသာအာတော်ကုန်ခံယဟန္တာထိအောင်မဖြစ်ပေဘူးလား။ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲရှုမှတ်နေခြင်းမှာဖြစ်ပေါ်လာတဲ့ဝေဒနာတွေကိုရှုမှတ်ပြီးဆိုရင်အဲ့ဒီဝေဒနာလေးကိုလွန်မြောက်သည့်တိုင်အောင်ငါရှုစားပြီးတော့ရှုမယ်လို့ မပြောင်းပဲမရှိပဲမပြင်းပဲနဲ့သိခံပြီးတော့ရှုမှတ်ပွားများအထုတ်သွားရင်ဒီဝေဒနာတွေလွန်မြောက်တဲ့ရှင်နေထိအောင်မရနိုင်ဘူးလားဗျာအောင်မြင်မှုတွေရလာလိမ့်မယ်အဲ့ဒီမှာတစ်ဆင့်တက်ပြီးတော့ကြိုးစားအထုတ်သွားရင်ဝိပဿနာဉာဏ်နဲ့အရှင်းပြတဲ့ပြီးတော့မဲ့အရှင်းပြပိုအရှင်းပြတဲ့ကိလေသာအာရောကုန်ခန်းပြီးတော့ဟောဒီဗရဏိယမထေခဲ့သူယဟန္တာမထေမြတ်ကြီးရောမဖြစ်နိုင်ဘူးလားဒါကြောင့်ရှုစဉ်ပေါ်လာတဲ့ရှင်ဟာယောဂလားဝေဒနာလား အဲ့ဒီဝေဒနာကိုဘုန်းကြီးတို့ယောဂီများကရှုမှတ်မှုလေးနဲ့ပဲလွန်များအောင်မရှိရပေဘူးလားဘုန်းကြီးတို့ဣရိယာပုံနဲ့ဖြေပြောရမှာလားရှုမှတ်မှုနဲ့လွန်မြောက်ရမှာလားဒီရှုမှတ်မှုနဲ့တကယ်ကိုဝိပဿနာဝရိယဆိုင်ပြီးတော့တခါတည်းကျူးကျူးဆက်ဆက်ရှုမှတ်သွားမယ်သိခံပြီးတော့ရှုမှတ်သွားမယ်ဆိုရင်ဒီဝေဒနာတွေဟာလည်းပဲအကုန်လုံးမလွန်မြောက်နိုင်ပေဘူးလားဒီလွန်မြောက်သွားပြီဆိုတဲ့ကဘုန်းကြီးတို့ယောဂီများတရားဝရိယတတိတမာတိပညာဣန္ဒြေ၅ပါးတရားတွေကညီညွတ်မလား၊ကွဲပြားမလား အဲဒီအိန္ဒြေတွေညင်ညွတ်လာတာနဲ့မြဝိပဿနာဉာဏ်တွေကထက်မလားတုံးမလားအဲဒီဉာဏ်တွေထက်ပြီဆိုတော့မိမိအားထုတ်နေတဲ့တရားတွေကဆုယုံမှလားတိုးတက်မှလားအဲလိုတရားတွေတိုးတက်ပြီးတော့မဲ့ဆင်းဆင်းပိုဆင်းဆင်းဆက်ရောက်ကိရိတာအာရောဂုံကံယဟန္တာတိအောင်မဖြစ်နိုင်ဘူးလားဗျာကဲဒီဆောင်ဖို့လေးဆိုဆိုပြီးတော့တရားသိနေဆိုသူစဉ်ပေါ်ယိုးခြင်းရဲ့မျိုးလွမ်းမိုးပေရမည် ပြုစဉ်ပေါ်ယိုးဆင်းရဲမျိုးလွန်မိုးပေရမည်ဒီဘုန်းကြီးတို့ယောဂီများဒီဝေဒနာနဲ့စပ်ပြီးတော့ဝေဒနာနှမျိုးရှိတယ်လေ သောတော်ကမိမိတို့တွေးယူတာယူဖြစ်တဲ့ဖြစ်နေတဲ့ယောဂဝေဒနာရောမရှိတတ်သေးဘူးလားဗျာ။ဟောရှုမှတ်နေခြင်းမှာဖြစ်ပေါ်လာတဲ့ဝေဒနာရောမရှိသေးဘူးလား။အဲ့ဒီနှမျိုးမှာဘုန်းကြီးတို့ယောဂီများအခုအဲ့ဒီဝေဒနာကိုနှမ်းမှုပေးရမယ်ဆိုတာကဖြစ်ခြင်းကမရှိမှခင်ကပေါ်နေတဲ့တွေးယူတာယူယောဂလားရှုမှတ်နေခြင်းမှာဖြစ်တဲ့ဝေဒနာလား။ရှုမှတ်နေခြင်းမှာဖြစ်လာတဲ့ဝေဒနာအဲ့ဒီဝေဒနာကိုဘုန်းကြီးတို့ယောဂီများကရှုမှတ်မှုနဲ့ပဲလွှမ်းမိုးသွားရမယ်၊ပယ်ဖြောက်သွားရမယ်ဟုတ်တယ်မလား။ ဣရိယာဘုံနဲ့ပယ်ဖြောက်ရမှာလားရှုမှတ်မှုနဲ့လားတကယ်လို့ရှုမှတ်မှုနဲ့ပယ်ဖြောက်သွားပြီဆိုရင်ဝိပဿနာဉာဏ်ဤရှင်းရှင်းပြလို့အောက်ထည့်သင်္ကာရုပ္ပကဉာဏ်ကောင်းကောင်းဖြစ်ပြီဆိုရင်တွေးယူတာယူဖြစ်နေတဲ့ယောဂဝေဒနာတွေရောမလွန်မြောက်နိုင်ပြီဘူးလားအာလုံးတက်တာပျောက်ကင်းပြီးတော့မသွားနိုင်ပြီဘူးလားဗျာအာလုံးပျောက်ကင်းတက်တာပြီးတော့သွားနိုင်တယ်ဒါကြောင့်ဒီတရားကိုဘုန်းကြီးတို့ယောဂီများဝေဒနာတွေဖြစ်ပေါ်လာတိုင်းဖြစ်ပေါ်လာတိုင်းဣရိယာပုနဲ့မပြောင်းမဲမရှိပဲမပြင်းမဲနဲ့ ဒီခံမှုလေးရင်းခံထားပြီးတော့ဘသူမပြစ်မိမိမှုမိမိဒီခန္ဓာကြီးရအောင်ပြုလာရလို့ခန္ဓာကြီးရခန္ဓာရလို့ဒီခန္ဓာဒုက္ခတွေတွေ့နေရတာဒီဒုက္ခလွန်မြောက်မှာခန္ဓာမရမှလွန်မြောက်တော့မယ်အဲ့တော့ခန္ဓာမရရဲ့ရတ္တမညာပူညာရသည့်တိုင်အောင်ကကြိုးစားပြီးတော့အာထုတ်မယ်လို့စိတ်ကိုညွတ်ပြီးတော့ကြိုးစားသွားမယ်အာထုတ်သွားမယ်ဝိပဿနာဝိရိယနဲ့အာထုတ်သွားရင်ဒီတရားတွေညီညွတ်ထည့်မြက်ပြီးတော့ဝိပဿနာဉာဏ်နဲ့မတွေ့တတ်နိုင်ဘူးလား ဒီဉာဏ်တွေတိုးတက်လို့ပြည့်စုံပြီဆိုရင်ဟောဆင်းရဲခတ်သိငြိမ်းတဲ့နိဗ္ဗာန်ထိအောင်မရနိုင်နေဘူးလားဒါကြောင့်တတ္ထသာဘိဘုံယံနိခမင်းနာတတတို့ကိုနှင့်အသက်ကိုမငဲကွယ်ပဲပွားများအားထုတ်ရ၌ဘုဗ္ဗန္ဓုပါဏာနာဖြစ်တိုင်းဖြစ်တိုင်းကုန်သောဒုက္ခဆင်းရဲကိုနိခမေနာ ပြင်းမှုမှထွံ့မြောက်ကြောင်းဖြစ်သောဝိပဿနာဝိရိယဖြင့်အဘိဘုံရာလွှမ်းမိုးပယ်ဖြောက်၍လည်းသံပါတိတိဝိပဿနာဉာဏ်၏ထက်မြက်ကာပြည့်စုံပြည့်စုံစေနိုင်ပါ၏ကုန်၏ ဣတိဤသို့အဝေါစကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါ၏တည်းဒီမယစတိယတယံ